မှာကဒီဟာနဲ့ကိစ္စနဲ့ပတ်သက်ပြီးဒီရမ်ဇန်ဝင်မှာနောက်ပါရှာဝါလို့ပုံပြောင်းပါနော်ရမ်ဇန်ဝင်မှာဆိုရင်ဘယ်နေ့ဒီရမ်ဇန်တရက်ဖြစ်ဒီလာဇာတရက်ဖြစ်ဒီနဲ့ပတ်သက်ပြီးတော့အရင်ကအရင်ပွားမှုဆိုတာရှိတယ်အခုလည်းအတိုင်းအတာကြည့်တော့ရှိတယ်အမြင့်ပွားမှုရဲ့အခြေခံကဘယ်ပေါ်မှာအခြေခံတယ်လဲဆိုတော့မိမိရဲ့မျက်စိနဲ့လာကိုကြည့်ရမယ် မြင်မှသာလေးရင်လာဇန်တရက်နေ့ဟလာရမ်ဒါန်လာဇန်တရက်နေ့ရှာဝလဇန်တရက်နေ့မရှာဝလဇန်တရက်နေ့ဆိုရင်အီဒ်အလ်ဖစ်တရ်ပေါ့နော်အဲ့လိုသတ်မှတ်ရမယ်ဆိုရဲဟာဒီစ်တွေနဲ့အပေါ်မှာအခြေခံတဲ့အုပ်စုတစုရှိတယ်ပေါ့ဗျာနော်နောက်အုပ်စုတစုကတော့နည်းနည်း modernize ဖြစ်တယ်အဲ့ဒါကသူတို့ကတော့တွက်ချက် seeing is believing မဟုတ်ပဲねတွက်ချက်တွက်ချက်ပြီးကြည့်လို့ရတယ်ဟာလာလောက်နှစ်တရာတော့တွက်လို့ရတာပဲနှစ်နှစ်အောင်တွက်လို့ရတာပဲခဏိဟာလာဒီစနစ်ဒီပညာတွေအများကြီးတွက်လာတွက်တတ်လာပြီဖတ်ကြည့်စရာမလိုတော့ဘူးလို့ရဲ့တာမာမျက်စိကတကယ် real ကိုဘလောက်တိ capture လုပ်နိုင်တယ်လဲဆိုတာနဲ့ပတ်သက်ပြီးအမြင်ပွားမှုရှိနိုင်တယ်တကယ်ရှိနေပါတက်ကြတဲ့မမြင်တာရှိတယ် အစ္စလာမ်ကလည်းမြင်မှယုံမယ်ဆိုတဲ့ဘာသာတရားမဟုတ်ဘူးမမြင်မဲနဲ့ယုံကြည်ရတဲ့အပိုင်းကိုကျွန်တော်တို့အများကြီးရှိเนาะအဲ့တော့အဲ့ဒီဘက်ကိုဆိုပါတော့ကျမ်းစာကုရ်အာန်ရဲ့ဆူရာနံပါတ်30အဲ့နံပါတ်9ကိုเนาะကျွန်တော်တို့အကြောင်းပြုပြီးတော့ဒီအာယတ်ရဲ့ညွှန်ကြားချက်အရဆိုရင်လာတယ်တွက်ချက်ပြီးတော့ ကျွန်တော်တို့ဝါဝင်ဝါအတွက်ကိုယူမယ်ဆိုတဲ့အပေါ်မှာအပိုင်းအပိုင်းဥစုဥစုဝဲယူပါတယ်။ဒါဆိုရင်ကျွန်တော်တို့59လဆူတောင်းပြီးအစ္စလာမ်ကိုကြောင်းတော်မှာရှိတယ်။နော်လူအစုကဘယ်လိုပေါ်မှာအဲ့နှစ်ချက်မှာဘယ်ပေါ်မှာအခြေပြုထားတယ်ဆိုတော့ကျမ်းစာကုရ်အာန်ရဲ့ပြဋ္ဌာန်းချက်ပေါ်မှာအခြေပြုထားတယ်။ဒီပတ်ချက်မှုစနစ်ကိုကျွန်တော်တို့ဒီ အရင်တော့ကကိုယ့်တကူကြီးတခါရအတွက်အသုံးချခဲ့ပေမဲ့လက်ရှိမှာဆရာဦးကြီးကဆရာဦးမြတ်သူအပါဝင်ပုံပေါ်တွေကနောက်ဆုံးမှာဒီ59လမ်းစတောင်းပြီးအစ္စလာမ်ကိုကြောင်းတော်မှာကျွန်တော်တို့နော်လူ့ပွဲစတရားကိုတည်ထောင်လာတဲ့အပေါ်မှာကျမ်းတော်မြတ်ကုရ်အာန်ကိုချပြပြီးတော့မှဒီကျမ်းတော်မြတ်ကုရ်အာန်ပေါ်မှာတွက်ချက်မှုကိုဒီကိုကြောင်းတော်ကနေပြီးတော့နောက်ပိုင်းမှာအလေးပေးပြီးဆောင်ရွက်လာတဲ့အနေအထားမှာရှိပါတယ် နော်အဲ့တော့လက်ရှိလေကျွန်တော်တို့ကအရင်တော့ကတော့တာမန်ကုတ္ဘာလောက်ပဲပြောပြီးတော့အားပချက်ရမယ်လာမြင်တယ်လာမမြင်ဘူးအားကြီးဖြစ်တယ်စတယ်ပြဆုံးပြချက်တွေချဆိုတော့အဲ့ဒီတော့အချိန်တွေကကျွန်တော်တို့ဂျမသားတွေကတို့ဆရာတွေမလိမ်တော့ပါဘူးတို့ဆရာတွေတို့ယုံကြည်ပါလေဆိုတဲ့ပုံမှာလိုက်နာနေကြတယ်လို့ကျွန်တော်နားလည်ပါတယ်လက်ရှိအနေအထားမှာတော့ကျွန်တော်တို့ကဒီနေ့တစ်ဆင့်တိုးပြီးတော့ ဒီဟာကဆီယာရီဒီပဲအတွက်ကမဟုတ်ပဲနဲ့နောက်ကဂျမားသားအားလုံးတွေလည်းဒီတွက်ချက်မှုအစီအစဉ်မှာပါဝင်နိုင်အောင်ကိုယ်ပိုင်တွက်ချက်နိုင်တဲ့အနေအထားရှိအောင်ဒီစနစ်ကိုကျွန်တော်များအောင်ချပြတာဖြစ်ပါတယ်အလ်ဟမ်ဒူလ illah အလ္လာဟ်ရှင်ဘက်ကဒီလိုတွက်ချက်မှုနဲ့ပတ်သက်ပြီးတွက်ချက်သူတွေဘက်ကိုအားပေးတဲ့ အနေအထားကိုကျွန်တော်ရရှိခဲ့တယ်အဲ့ဒါကဘာလဲဆိုတော့ computer system ပါနော် computer system အခု computer system က computer ဘာသာစကားကိုမတတ်ဘူးနော်နားလို့ပြောနေတဲ့အနေအထားကိုရောက်ကြအားလုံး computer နဲ့ပဲဘာပဲလုပ်လို့ဘယ်စီးပွားရေးလုပ်တာမှဖြစ်စေ computer မှာပါတယ်မပြီးဘူးအ computer နဲ့တွေ့တာမှားတယ်ဆိုလို့ရှိရင်အီမန်ပြတ်တယ်ဆိုတော့ကျွန်တော်တို့ကအားလုံးအီမန်ပြတ်တဲ့အလုပ်တွေလုပ်နေကြတယ်ကျွန်တော်ပြောရမှာဖြစ်တယ် နော်အဲ့တော့ကောင်းပြီကုရ်အာန်ကအခြားတခြားတော်ကျမ်းတွေအစုံမိတ်တွေမှာမိတို့တွင်ရှိစေကာမူကျွန်တော်တို့ဥထိပ်ပါဆင်တဲ့ကျမ်းတော်များကုရ်အာန်ကျမ်းတော်များကုရ်အာန်ကိုဘယ်ကျမ်းဘယ်အစုံမိတ်ကမှရှင်းကျော်လို့ရအောင်နော်ဒါကမွတ်စလင်လက်ခံထားတယ်အဲ့တော့ကျမ်းတော်များကုရ်အာန်နဲ့ကျွန်တော်တို့က decision ချကျမ်းတော်များကုရ်အာန်ကဘာပြောတာလဲလောင်းရင်လာတဲ့ပတ်သက် ဘယ်လိုမျိုးမှတ်ယူရမလဲပြောတာလဲဆိုတာဒီအားရမှာကျွန်တော်ဆုံးမပြုတ်ပတ်သွားတယ်နော်ဝလဒီဂျာလရှမ်ဆာဖိုရှင်ဒီဟလာနေကို၎င်းဒွေရကိုယ်ပိုင်အလင်းရောင်အဖြစ်နေကိုကိုယ်ပိုင်အလင်းရောင်အဖြစ်ဒွေရအောက်ကကိုယ်ပိုင်အလင်းထုတ်နိုင်တဲ့လင်းဝင်တောက်ပါဝမ်ကမာနိုးနောက်ကလာအဲ့ဒီလာရဲ့နိုးကတဆင့်ခံရရှိတဲ့အလင်း ဥပမာကျွန်တော်ပြောတယ်နူရုလ်ကုရ်အာန်ဆိုတာကဒီကုရ်အာန်စာအုပ်ကသူက direct အတင်းအောင်ထုတ်ပြတာမဟုတ်ဘူးအလတ်ဇာရတဲ့အတင်းအောင်သူကပြန်သစင်အောင်ပြန်ထုတ်ပြတာနော်အဲ့ဒါနေနဲ့လာတော့ကျွန်တော်တို့လင်းဝင်တောက်ပါဆိုပြီးဝါကတ်တာပြီးတဲ့ခါကျတော့လာနဲ့ပတ်သက်ပြီးနော်နေရာမှဆိုတော့လာကပို့ဆုံးဖြစ်တော့ဝါကတ်တာပြီးတဲ့နောက်မှာတတ်တယ်ငါတိုက်ခွာတတ်မှဆုံးဖြတ်ပြီးဟုတ်အဲ့ဒီ والقمر نعم منازل မန်ဇီလအများကြီးကမနာစီမနာစီလာဆိုတာသူ့ရဲ့စခန်းတွေပေါ့ဗျာ။ဟောသူ့ရဲ့ကဲပေါ့မယ်စခန်းပေါ့မယ်တွားရလမ်းကြောင်းမှာရှိတဲ့စခန်းလေးတွေ။လေတာလာနူအဒဘစနီလေတာလာနူအသင်တို့သိရှိနားလည်သဘောပေါက်ကြစေရ။အဒဘစနီဘာကိုလဲ။စနီဆိုတာက ဆက်လက်ပြီးအများကြီးနှစ်ရက်တဲ့နေလာရက်တွေကိုအတင်တို့အတဲ့ it that ဆိုကျွန်တော်တို့သိ it that ဆိုပတ်ချက်ကောက်လို့လားစီမီမက်ဒီကောက်လို့ခင်းတော့ကောက်လို့နိုင်အောင်ငါကပြုတ်ထားတာနော်ကိုလာပတ်ချက်ဒီကလာ what is up အဲ hisab ဆိုတော့ mathematics နော် Chinese နဲ့အရာနော်ကျွန်တော်လည်းခင်းပြမှာ mathematics နဲ့ hisab နဲ့ကျွန်တော်ပွားမှာ ဆက်တော့မောင်ဖက်လက်တာငါစီရင်ဖြစ်ထွန်းစေထားတာမဟုတ်ဘူးနော်အလ္လာဟ်ဘုရားအလ္လာဟ်ကစီရင်ဖြစ်ထွန်းစေတာမဟုတ်ဘူးဒါလည်းပါရေးရအစ်လာမလွယ်၍ဘိလ်ဟက်ဟက်ဆိုတာဗာလေတိကျမှန်ကန်တာတိတိကျကျမှန်မှန်ကအလွဲတစုံတရားရှိတာအလုပ်တာလေအဲ့ဒီနေဝင်နေထွက်လာဝင်လာထွက်လာသွားတယ်လာစကားတွေကိုတဲ့ငါအလ္လာဟ် တိတိကျကျမှန်မှန်ကန်လုပ်တာလည်းတော့အလွဲပဲမရှိဘူး။ يفصل يفصل الآيات အာယတ်တွေကိုငါချပြတယ်။လေကောင်းဘယ်အစုပ်ဖွဲ့တယ်လဲ။ရလာမှုအတိတ်တရားရှိတဲ့အစုပ်ဖွဲ့တယ်ပဲ။ငါတိုင်းချပြတယ်။အဒီအာယတ်ကလူတိုင်းကတော့နော်အတိတ်တရားမရှိတဲ့လူအတွက်ကတော့ဒီအာယတ်ကိုမြင်နေတယ်ကျွန်တော်ပြောမယ်။ တရားကိုမြင်တယ်အတိတ်တရားရှိတဲ့လူတွေကတော့ဒီအာယတ်ကိုလက်ခံတယ်ဘသူပြောသလဲအလ္လာဟ်ပြောတာတဲ့အောက်ပါအဲ့တော့ဒီအာယတ်ကိုမြင်မယ်ဆိုရင်ကျွန်တော်တို့ကအတိတ်တရားမရှိတဲ့အစုအဖွဲ့ပဲသူတို့ထည့်ပေးလိုက်ပဲဘာမှပြလို့သူတို့ကတော့မြင်နေစရာမလိုဘူးဒါကကျမ်းစာတော့ဒီညဆိုရင်နားလည်တော့ပေါ့တော့ပါပြီကျွန်တော်တို့တွက်ချက်မှုနဲ့တွားရမယ်ဆိုတာကိုနားလည်တော့ပေါ့တော့ဖြစ်ပါမယ် ကဲကောင်းပြီဒီပိုင်းလေးပြီးတော့ဒါဆိုကျွန်တော်တွေ့ချက်တဲ့ဟာလေးကိုမရောက်တွေ့ချက်ရတယ်လေတွေ့ချက်ကြီးဆိုတာကကျွန်တော်ကထွင်ထားတာလည်းမဟုတ်ဘူးကြားလို့ပြန်ကိုယ်တိုင်လမ်းညွှန်ချက်ကျွန်တော်ကပြန် apply လုပ်နေတာပဲဆိုတာကိုကျွန်တော်တို့ရဲ့ဂျမားသားတွေကိုကျွန်တော်ကတက်တည်ပြရတယ်ကောင်းပြီဒုတိယပိုင်းနောက်တစ်ခုပိုင်းကနေရကတွေဝင်ထွက်သွားတာပုံနဲ့ဆက်ပတ်တယ်ကုရ်အာန်ကဘယ်လိုလမ်းညွှန်ထားတယ်လဲဆိုတာအပိုင်းကိုကျွန်တော်သင်ပြပြစီဆူရာယာစင်ဆိုအားလုံး အရင်ဖတ်ကောင်းပါနော်အဲ့ဆူရာယာဆင်ဆိုတာကကျွန်တော်တို့ကုရ်အာန်124ခုသောဆူရာတော်ထဲမှာ36ခုမြောက်ဆူရာတော်ဖြစ်ပါတယ်အဲ့ဒီဆူရာ36အဲ့နံပါတ်38ပါဘယ်လိုပြောထားမလဲဆိုတော့ဝါရှမ်ဆူတာဒရီလီမုစတဖာရ်လာဒါလီဘတာ ရှမ်းစနေတောက်ကြရီသူလက်ပတ်ကူးလူပြန်ခပြေးနွားနေပြီဟုတ်တယ်နေရမငြိမ်သေးဘူးနေလေသူ့လမ်းကြောင်းမှာသူလက်ပတ်သွားလာတယ်လေမုစတာပါလဟသူ့ရဲ့လမ်းကြောင်းပေါ်မှာဒါလည်းကဒီချင်းညာကတက်ဒီအဲ့ဒါတက်ဒီပဲနေဒီသူ့လမ်းကြောင်းပေါ်မှာသူ့သွားနေခြင်းဒီအလိုက်တက်တယ် အလ္လာဟ်ရဲ့တက်ဒီရ်အလ္လာဟ်ရဲ့တိုင်းပါဆုံးဖြတ်တမချက်အဲ့ဒီတက်ဒီရ်ရှင်ရဲ့စဖတ်ကပါရှိတယ်ဒုံဘုတ်ကပါရှိတယ်အလ်အဇီးအလ်အလီမ်တကောအမှုပေါ်နေပြည့်စုံနေတော့အလ်အလီမ်အချွတ်မဲ့ပြည့်နေတော့တယ်နော်အဲ့ဒါလို့တကောကောအာမှုပေါ်နေပြည့်စုံတာရှင်ရဲ့တမချက်ဖြစ်တယ်နော်နေတော့ကြပါလို့နေဆိုးထက်လာမှရှိတယ်ဘုရားကြောင့် ဒါကမိကြောင်းနေဘလို့တွားတာအဲ့တော့အသေးစိတ်ကဘယ်လိုတွေလိုက်လေလာမယ်လက်ရှိနဲ့လမ်းကြောင်းပြတယ်အသေးစိတ်ကကျွန်တော်တို့လူသားတွေလိုက်လေလာအဲ့ဒီပေါ်မှာနေနဲ့ဆိုင်တဲ့ပညာတွေအများကြီးကိုကျွန်တော်သိရတယ်လာမယ်တော့တော့ပါတကားဆူရာဘအဲဆူရာဘ36ပါအဲ့နံပါတ်39ပါဝါလ်ကမရကဒ်ဒရနာ အဲ့ဒီလောက်ကိုငါကောက်တာလောက်တာလေဗါလဲငါတိုင်းခွာတပ်ပတ်ဆုံးဖြတ်ချက်ပေးတာလေမနာစီလာသမောမနာစီလာဗါလဲတော့မနာစီလာသူ့ဘာလို့စခန်းနေရှိခလာကျွန်တော်တို့အရာပြောမဆုံးဟာဘယ်နေရလာလဲဘယ်နေရလာဆုံးဘယ်နေရလာပြီအဘယ်နေရခလာလက်ဆောင်သုံးရက်အဲ့လိုသတ်မှတ်ချက်တွေရှိအဲ့ဒါသူ့ရဲ့စခန်းနော်ဟတ်ဒ်အာဒါ လာရီကိုကျွန်တော်တို့ကြည့်လာပညာအစကြည့်လာပညာအစကြည့်လာရီရောဝိုင်းဆဲဒီလာရီကကဘာနဲ့ကဘာနဲ့သူ့လမ်းကြောင်းသူသွားတယ်လာလည်းသူ့လမ်းကြောင်းသူသွားတယ်နေကလည်းသူ့လမ်းကြောင်းသူသွားတဲ့အခါမှာဘာဖြစ်လာတယ်လဲဆိုတော့ကဘာရဲ့လက်အရေးနေရဲ့အရေးကအားတော့မကြပါတဲ့အခါကျတော့လာကိုကျွန်တော်တို့အပြစ်မြင်ရတဲ့အပိုင်းရှိတယ်ဒဇက်တစ်ပိုင်းမြင်ရတဲ့အပိုင်းရှိတယ်ကွေးကွေးလေးမြင်ရတဲ့အပိုင်းရှိတယ်အဲ့ဒီပြည့်နေလားလား နော်ဟတ်တာဟာတာဖြစ်လာပြီကလတကယ်အိုရဂျူနလ်ကဒီအိုရဂျူဆိုတာကိုယ်ကိုယ်လေးလေးကိုယ်ကိုယ်လေးလာလေးကိုကျွန်တော်တို့ပြည့်တယ်လားကြာဘယ်ဒီထောက်ရောက်ပါလဲလာကိုယ်ကိုယ်လေးကိုအားကိုပြန်ရောက်ပါလာပြည့်ရပါဖြစ်မယ်ကျွန်တော်လာဆုံးဖြစ်သွားမယ်လာစားဖြစ်လာပြည့်ဖြစ်အဲ့ဒါလာစနေတယ်ဒီကအားလို့ကချက်တမန်အားလို့ ကဲဒါဆိုရင်အလိုက်ရမှတ်ချက်တွေကိုကျွန်တော်တို့ကလူသားတွေအတွက်အသုံးချဖို့လူသားတွေဒီညာတွေကိုလေ့လာလိုက်မယ်ဆိုရင်ကျွန်တော်တို့နေ့တွေရက်တွေတွေ့ချက်တာဒီနေ့နဲ့လောက်အောင်ကျွန်တော်အခြေပြုတွေ့ချက်တာနော်အဲ့တော့ကမ္ဘာမှာ solar calendar ဆိုပြီးထွက်တယ် lunar calendar ဆိုပြီးထွက်တယ် solar calendar ကိုကျွန်တော်တို့အများသုံးနေတဲ့ calendar solar calendar နေပေါ်မှာအခြေပြုထွက်တယ်နော်365ရက်ဥစားပြတယ် ဒါတော့တိတ်စိတ်တော်ရင်အများကြီးပြောရမှာဗျာထားလိုက်ပါဘူးတော့ဆက်ဟုတ်ကဲ့ကြာဥမာလာကတော့ကဘာတစ်ပတ်ပတ်ဖို့အတွက်ကို354ရဲ့နော်10ရဲ့10ရဲ့စရပြီနော်ကျွန်တော်ကြွားတာလေးရှိအဲ့ဒါလေးကိုကျွန်တော်လူသားတွေတွက်ချက်ဖို့ပြလာခြင်းကတွက်ချက်ပြီးလို့ပထမအာရပါတော့ဟာကျွန်တော်စူရာနံပါတ်30အမှတ်5မှာအဲ့ဒီပုံကပြီးလို့တွက်ချက်ပြီးတဲ့အခါကျတော့ဆောင်ရွက်ကြလို့ပြောထားပြီးဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ဒီပုံမှာဆောင်ကြရအောင်နော် အဲ့တော့ကျွန်တော်တို့ပထမဦးဟုတ်မဟုတ်အာရှင်ရဲ့ဒီလိုလေးပြောတာကျွန်တော်တို့ကလည်းဒါတွက်လို့ရမရကြည့်ရအောင်ကြည့်မယ်ဆိုရင်ကျွန်တော်တို့နေဝင်တဲ့ပုံစံနေဖက်တဲ့ပုံစံအဲ့ဒီမှာနည်းနည်းလေးကျွန်တော်နည်းနည်းပြောပြရစီကျွန်တော် status တစ်ခု online မှာရေးလိုက်ကျွန်တော်အဲ့ဒီမှာ status မှာကျွန်တော်ကဇက်ကောင်ကျွန်တော်ကမတုံးနေပေါ့ကျွန်တော်သွားနေနေ ဒါဒါလေးပြောပြတာဒီအကြောင်းပြောပြတာအဲ့ပေါ်အစားတာပဲဆိုတော့တွားနေရင်လည်းပေါ့ဗျာကျွန်တော်သူငယ်သားအောင်တဲ့ကလေးတယောက်ွားနေနေအဲ့ဒီဘောမနေ့ပြန်တစ်ခါကဝါရှောင်းအောင်လဲဆိုတဲ့အချိန်မှာမောင်မူကြီးလင်းမရောက်ကနေပြီးတော့ဟလာတဏှာမှာအနောက်ဘက်ကိုခြေပြားလေးတွေထောက်ပြီးခြေနေတဲ့ခုံလေးတွေနဲ့တက်ပြီးခြေနေရုပ်စုရုပ်စာလုပ်နေတယ်ပေါ့အဲ့တော့ကျွန်တော်ကမေးလိုက်တယ်မောင်မူကြီးတော့ဘာလုပ်နေတာလဲလို့ကျွန်တော်မေးလိုက်တော့အဲ့ဒီကမောင်မူကြီးတယောက်ကကျွန်တော် မင်းမွတ်စလင်မဟုတ်ဘူးလားကားနံပါတ်4458ကားပိတ်နေလို့ပါအဲ့တော့အဲ့ဒီမောင်မကြီးမင်းမောင်မကြီးတော့ဘာလုပ်နေတာလဲတို့မေးလိုက်ငါတို့မင်းနာမင်းမွတ်စလင်မဟုတ်ဘူးလားငါတို့လာဖတ်မထွက်ကြည့်နေတာကျွန်တော်ဘာမှမပြောတော့ဘူးဗျာကျွန်တော်ဆက်လျှောက်သွားတယ်ကောင်းနေစဉ်းစားတယ် နာမူလဓမ္မတင်တော့ကလေပေါ့ပြောလာလေဖတ်တာအရှိဘက်ကဖတ်လို့ပြောဒီမှာဝင်ရှိတွေကလေဖတ်လားမဖတ်လားဆိုတော့ဟာလာဖတ်လားမဖတ်လားဆိုတော့သူတို့ဘယ်ကြည့်မလဲအနောက်ရက်ကိုကြည့်နေငါပဲမှားသွားတော့ဒီကျွန်တော်နော်အဲ့လိုကိုယ်ညီလိုက်တယ်ဆိုတော့အောက်က comment ကိုကျွန်တော်ဆော်ပါရောဗျာဝိုင်းဆော်ကြပါဘူးသိတယ်သူတို့ဒီလက်ချက်ကဘယ်ရောက်စီလဲငါဘို့စီလဲဆိုတော့သိဝိုင်းဆော်ကြအဲ့ဒါကျွန်တော်လည်းကြားလို့တာပေါ့အဲ့တော့ကျွန်တော်တို့အများ ပြောနေတာအမှန်တကယ်မှာကျွန်တော်တို့ကပြောနေတာကလာထွက်မထွက်ကိုကြည့်မယ်ဆိုပြီးကြည့်တယ်အနောက်ပဲကြည့်တယ်နောက်ဘက်ကလာထွက်တာဟုတ်မဟုတ်ဘူးဗျာလာအရှိရပဲထွက်တယ်နေလဲအရှိရပဲဆိုအမှန်တကယ်မှာကျွန်တော်တို့အဲ့ဒါလာထွက်ကြည့်တာနေဝင်ပြီးတဲ့နောက်မှာလာဘယ်လောက်ကြံလဲကြံမရှိဘူးလာအရှိရထွက်လာပြီအဲ့နောက်မှာတကယ်မှာကျွန်တော်တို့ကလာအဝင်ကြည့်တာနေဝင်ပြီးနောက်လာဘယ်လောက်ကြံတော်တော်များများထင်တာကျွန်တော်တို့လည်းကျွန်တော်တို့နေဝင်တော့လာရထွက်လာတော့အဲ့ဒါကိုကြည့်တယ်ဟုတ်ကဲ့ အဲ့အဲ့ဒါလေးကိုမြင်လာတော့တနေ့လာဥပမာကျွန်တော်တို့နော်အဲရက်တရက်ရဲ့ဟိုရှေ့ရက်9လ2013ရဲ့နော်နေဝင်နေအတွက်ဇေယျလေးဒါတစ်ချက်ကိုပိုင်းမဟုတ်ဘူးဥပမာလေးတော့ကျွန်တော်တို့ကလည်းကျွန်တော်တို့ပြဆိုတဲ့ခိုင်ရအောင်ကျွန်တော်ကပြဥပမာလေးခုနေဘယ်လိုထွက်လာလဲလဘယ်လိုထွက်လာလဲဆိုတာကြည့်အောင်နော်အဲအဲ့လိုဆွဲကြည့်လိုက်ရအောင်နော်အဲ့ဒါလေးကကျွန်တော်တို့ကဒီမှာပြလာတယ်ဒါလည်းကျွန်တော်တို့ မှတ်ရှိပါတော့ကျွန်တော်တို့အဲ့ဒီမှာနေဖက်ချိန်က9နာရီနဲ့38မိနစ်မနေ့အဲ့အဲ့ဒါလည်းကျွန်တော် location ယူမယ်မြန်မာရန်ကုန် location ကျွန်တော်ယူမယ်အဲ့ဒီအားနဲ့ပတ်သက်ပြီးဒီ software ကိုအသုံးပြုတဲ့နည်းနဲ့ပတ်သက်ပြီးကျွန်တော်တို့လာပြီးတော့လာမေးမယ်ဆိုတော့ကျွန်တော်ရှင်းပြလို့ရပါတယ်ရှင်းရင်နော်ရှင်းရင်ရှင်းရင်ခဏလာတော့ဆက်တော့ဟုတ်ပြီရှင်းရင်ခဏလာဟုတ်ပြီရှင်းရင်ခဏလာ2013 မနေ့3နာရီမနေ့9နာရီနဲ့39မိနစ်ပါ9နာရီနဲ့39မိနစ်ဟုတ်လိုက်လိုက်တော့အဲ့တော့ကျွန်တော်ရှေ့ရောက်တယ်ပို့ပြီးပါ west ဆို east ကို east ကိုပို့ပြီးပါဟုတ်ပြီရှေ့ပါနော်အဲ့တော့ကျွန်တော်ဒီမှာပြပေးမယ်ကျွန်တော်ဒီ software မှာ east that is ပေါ့နော်ဟုတ်ပြီဒီမှာဒီဟာ Twitter ကိုလည်းမြင်ရ ဒီ horizontal ပေါ့နော်ဒီ horizontal line ကဒါ equator လို့သဘောထား equator ညက်လို့သဘောထား horizontal နော်ဒီမှာ e ရှိတယ်တကယ်လို့ဒီအောင်မဲ့လို့ရတယ်ကျွန်တော် east ကိုကြည့်ကျင်လား south ကိုကြည့်ကျင်လား west ကိုကြည့်ကျင်လား north ကိုကြည့်ကျင်လားသူကလည်း project ကို comment ပေးလိုက်ရနော်အဲ့ comment တော့ရှိတယ်နောက်တစ်ခုဒီဘက်မှာရှိတဲ့အနေအထားကဒါက location ပြ location ကိုကျွန်တော်ခေါ်လို့ရတယ်ဥပမာဆိုရင်အခုကျွန်တော်တို့ချိန်ထားတဲ့ location ရန်ကုန်ရဲ့ location ကိုချိန်ထားတာ မြန်မာနိုင်ငံကပြည် education ကိုကျွန်တော်တို့မှတော့ကျွန်တော်ပြအဲ့တော့မြို့ကမ္ဘာမြို့တွေအကုန်လုံးပါအဲ့တော့ကျွန်တော်တို့မြန်မာရန်ကုန်ကျွန်တော်တို့ယူလိုက်ယူလိုက်ပြီးအဲ့ဒါကိုကျွန်တော် comment ပေးလိုက်မယ်ဆိုလို့ရှိရင်ကျွန်တော်တို့ latitude အားဖြင့်18 degree နော် longitude က96 degree ဒီဘက်က British ဒါ British time နဲ့ကျွန်တော် difference ဘယ်လောက်ဖြစ်လဲဆိုလို့ရှိရင်6နာရီ30ကျွန်တော်ပေါင်းထည့်ရ နော် British time နဲ့ကျွန်တော်ရန်ကုန်ကြီး6နာရီ30ပေါင်ထည့်လိုက်ရင်ကျွန်တော်ရဲ့နိုင်မှာ6နာရီ30ပေါင်ထည့်အဲ့ဒါ British time ဖြစ်တယ်နော်အဲ့ဒါဆိုအဲ့လိုသိချပေးတယ်ကဲကောင်းပြီ okay apply ဟုတ်ပြီကဲကောင်းပြီအဲ့တော့ကျွန်တော်တို့ကအဲ view ပြန်သွား ချိန်က05เนาะ9နာရီ39မနေ့9နာရီပဲဒါဆိုတော့9နာရီ39မိနစ်မှာဒါအဲ့တော့9နာရီ39မိနစ်မှာ sorry နေထွက်နေထွက်မယ်ဆိုတဲ့အကြောင်းကိုဘယ်လိုသိမလဲဆိုတော့ not software ကိုကျွန်တော်တို့ကြည့်ရတယ်เนาะအဲ့ now now software ကိုတင်ပြပါအဲ့ဒီမှာကျွန်တော်ချိန်လိုက်တယ်เนาะ2013ခုနှစ်ရရเนาะဟုတ်ပြီ လေးအဲ့ဒီကမန်ဒေးဇူလိုင်ရှေ့ရခဏလာပဲရှေ့ဒီ software မှာကျွန်တော်ကြည့်မယ်ဆိုလို့ရှိရင်เนาะရန်ကုန်မြန်မာမှာဒီเนาะ sunrise နေဖက်ချင်အဲ့ဒီမှာဒီဘာလို့ပြနေလဲနားနိုင်မြင်ရမြင်ရတော့အဲ့ဒါမြင်ရတော့ကျွန်တော်ဆိုတော့9နိုင်နဲ့39မှာနေထွက်တယ်เนาะနေမချိန်ကကျွန်တော်တို့အဲ16နိုင်နဲ့42နဲ့6နိုင်နဲ့42နဲ့ဒါနောက်ပိုင်းကျွန်တော်လာမယ်เนาะ အဲဒီဘက်ကလာဟိုဘက်ကဆန်ဘက်ကမူနော်ဒီဘက်ကဟာဒီအဲလက်ဖက်ချင်ကမနေ့9နိုင်29မိနစ်မှာဖတ်မယ်လက်ဝင်ချင်ကကျွန်တော်တို့18နိုင်30ကိုဒါနဲ့ဖတ်ချင်ရအဲ့တော့ကောင်းပြီဒီမှာရှိတဲ့အခုကျွန်တော်တို့ကနေရဲ့တက်ပုံကိုကြည့်ရဲဆိုရင်အဲ့တော့9နိုင်ရဲ့ကျွန်တော်တို့39မိနစ်ထောင်ကြည့်အောင်အဲ့ဒါဖြောက်ပါတော့နော်ကဲဖြောက်ပါစေအဲ့ဒါဟုတ်ပါတော့ဟုတ်ပြီ နားလာတဲ့ဥဒ္ဓမဏိကိုချိန်လိုက်တဲ့အခါမှာလည်းကျွန်တော်တွေ့ရပါတယ်။အဲဒီမှာလာဟုတ်လားနေပါဒီမှာလာမမှုဒီမှာဆန်းနော်နေဖက်တဲ့ချိန်ကြီးနားလာရီ30နဲ့9မိနစ်ပါလာဖက်တဲ့ချိန်ကြီးနားလာရီ29မိနစ်ပါအဲ့တော့နေနဲ့လာဘူးလုံးဖက်တယ်လာအဲ့တော့ဒါရှိရကဖက်ကဲကျွန်တော်တို့တော့ဘောပေးပြီဆိုတာဘာတော့ပါတော့ တက်သွားတယ်တက်သွားတယ်နော်ဒီမှာနေတဲ့ကပြန်တက်သွားတယ်တက်သွားတယ်အဲဒါတော့ကလတောက်တော့ဘာမှမဟုတ်ကျွန်တော်ပြရတယ်မနေ့ကဒီချိန်တက်သွားနိုင်အဲဒါ6နိုင်လေး6မှာရှိတဲ့အနေထားဒီအနေထားနော်ဟိုမှာနေဟိုမှာလာဟိုမှာနေနော်ဆက်တက်သွားတယ်ဒါရှိရလို့ကျွန်တော်ကြည့်ပါဆိုရင်ပြန်ပါဆိုရင်ပြန်ဟုတ်ပြီအော်ကျွန်တော် west ကိုပြောင်းလိုက်ချင်အောင်ဆက်သွားပြီးအားပါဗျာ အဲ့ကဲ west ကိုကျွန်တော်ချိန်လိုက်ကဲကြည့်ရအောင်အဲ့ဒါချိန်နော်ဆင်းလာပြီချိန်ချက်ထောက်ကြည့်ချိန်ထောက်ကြည့်လိုက်နော်9နိုင်နဲ့9နိုင်ဒါနဲ့9နိုင်ရရှိပြီဟောက်ပြီးဆက်သွားပါဒါနောက်ဘက်ကိုကြည့်နေနော်ကျွန်တော်နောက်ဘက်ကိုမျောနေတယ်နော်နောက်ဝင်လာအောင်ကြည့်ဝင်လာဝင်လာတော့ ရင်ထောက်ကြည့်ပါဦး17ဆက်တော်လာရှိပါပြီဆက်တော်လာတယ်လည်း6ပြီရှိပါပြီဒါထောက်ပြီးဆက်ဆင်းလာပါလိမ့်မယ်ပေါ်နေတော့လည်းကျွန်တော်တို့ကြည့်လို့ရအောင်ဒါပေမဲ့အချိန်ကဖြစ်တော့ဆိုဟုတ်ပြီကဲရောက်လာပြီပေါ့ဗျာကဲ west ကဆိုတော့ကြည့်ပြီအချက်ပြပါအချက်တင်းတင်းဒီကဘာလုံးလို့မပြဟုတ်ပြီဟုတ်ပြီဟုတ်လားဆင်းလာပါအဲဟိုမှာနေဆင်းလာပြီနေရာရောက်လာပြီဆင်းလာကဲအဲ့ဒါလေးချက်ဖောက်ကြည့်ပါဘယ်နှနာရီလဲဆိုတာ 473နဲ့473နဲ့ကဘာကျော်ကြည့်တဲ့သူကဟိုမှာရှိတယ်နော်ဒီ horizon လို့ဒီမှာရှိတယ်အဲ့ပေါ်ကျွန်တော်ကြည့်ပြနော်ဟုတ်ပြီအဲ့ဟုတ်ပြီပုံလေးချက်ပြပြနော်အဲ့မှာအိမ်ကြီးပေါ့ဗျာဒီမှာလူတွေပေါ့ဒီမှာရှိတယ်ပေါ့အဲ့ဒါကိုထောက်ပြီးကြည့်တာနော်ဟုတ်ပြီအခုဘယ်ကောက်နေလဲဆိုတော့မူးနဲ့မူးကဒီနောက်ကတယ်ဟုတ်ပြီဆက်သွားတာအောင်ထပ်ကတော့ဆင်းလာပြီဝင်နေပြီလည်းဘုလုံးပြိုင်မယ်ပြိုင်မယ်နော်ဆက်ဆင်းအောင်ဆင်းရ လာမှာရှိဟုတ်လားဘုံအဲကိုချိုးရတာပါတော့ပုံစံပါတော့ပုံစံပေါ်ရတာပါတော့ပေါ်ပါပါလားမာကျူရီရဲ့ပေါ်လာမာကျူရီရဲ့ပေါ်လာမာကျူရီရဲ့မာကျူရီရဲ့ခတ်နေခတ်ကျူရီရဲ့ပေါ်ရဟုတ်ပါလေအဲ့ဒါစွမ်းအဲ့ဒီမှာအဲ့ဒီမှာလာကွင်းကြီးကြီးတယ်ဒါဘုံဘုံဆိုစားတာပြောတယ်ကဲဆက်နည်းနည်းလေးဆက်ကချတယ်ပါကျွန်တော်အဝင်ကြီးကြည့်အောင်ဟုတ်ပြီဟုတ်ပြီဟုတ်ပြီအဲ့မှာကြည့်အောင်တဲ့ကောင်းပြီလာဝင်သွားပြီဒီဝင်နေအဲ့ဒီနေ့မှာကျွန်တော်တို့ နေဝင်ချိန်ကြီး6နာရီနဲ့၄၀နဲ့18နဲ့၄၀နဲ့အဲ့ဒါကြည့်အောင်ဟိုမှာ location ကိုပြောတာဒီအချီတော့ဒီအချီတော့6နာရီဒါဖြစ်ရတော့6နာရီ18နာရီတော့အဲ၄၀နဲ့ပြောတာ၄၀ဟုတ်ပြီအပလာနေမယ်အဲ့ဒါနေဝင်ချိန်ဟောမနေဝင်သွားပြီတော့လာပဲရောက်နေပြီလေအောက်ရောက်အောက်လာသွားပြီလာရပုံတော်ကြည့်ဘယ်လိုပုံတော်ရှိ ပရိဒါတိဒါပဲအဲ့ဒါနေရဲ့အကြောင်းအလားပါတော့ပုံမှန်ရှိနေဝင်လာတဲ့ဝင်တွေက16နာရီ30နာရီပုံမှန်16နာရီ30ပုံမှန်တော့ဆက်ချက်လာအဲလောက်ပြီးတရားပြောင်းပြောင်းပွားကြ difference လုပ်လိုက်မဟုတ်ရတယ်ကိစ္စမကြီးဒါပဲပြတယ်ဆက်ချက်လာ39ပြရတယ်ဆက်ချက်လာ39ပဲနောက်ပြဆောလိုက် ဟုတ်ကဲ့လားဒါလာမယ်လာမယ်သွားတဲ့အချိန်မှာနေမဝင်သေးဘူးတော့ဟုတ်လားကျွန်တော်တို့အမှန်တကယ်ကြည့်ရမှာဘာကိုကြည့်ရပါလဲနေဝင်သွားပြီးတော့ကြည့်ရတဲ့ကြံတဲ့လာလေးကိုကျွန်တော်ကြည့်ရအဲ့ဒါလာစားတယ်ပထမဘုရားလာလာစားတယ်အဲ့တော့ကျွန်တော်တို့ကြည့်တာလာထွက်တာကိုကြည့်တာလားလာဝင်တာကိုကြည့်တာလားတကယ်တကယ်ပါအဲ့ဒါကိုကျွန်တော်မပြောဘူးကျွန်တော်ပြောတယ်လာထွက်တာကြည့်တယ်လာထွက်တာကြည့်တယ်လာထွက်တာကြည့်တယ်ဆိုတာအဲ့ဒါပြောတာမှားနေတယ်ဟောလာနေကြတယ် ကဲပေါင်းပြီဒီညဆိုလို့ရှိရင်လဝင်ချိန်က18နာရီနဲ့39မိနစ်နေဝင်ချိန်က18နာရီနဲ့42မိနစ်တဘောက6နာရီ39မိနစ်6နာရီ42မိနစ်ဆိုတော့တဘောကလအမြင်ဝင်သွားတယ်နေရတော့အဲ့ဒီလကစားအဲ့ဒါကစားတယ်အဲ့ဒါကြောင့်ကျွန်တော်တို့မြန်မာနိုင်ငံအနေနဲ့ဒါရှိတဲ့ခဏလားဆိုတော့ကျွန်တော်တို့ဒီလရှိတဲ့ခဏလားကျွန်တော်တို့လပြည့်ချတဲ့အခါမှာတနင်္လာနေ့အဲ့ဒီမှာကျွန်တော်တို့လ နားမလည်ဒါမြန်မာနိုင်ငံကိုကြိုက်တဲ့ကျွန်တော်တို့က comment ပေးလိုက် sorry ပေးပါဒါကမှကြိုက်တဲ့နေရာကိုကျွန်တော်နောက်ပိုင်းပြီးပြောကျွန်တော်ကြိုက်တဲ့ comment ပေးချင်တာတော့ကျွန်တော်ကြည့်ရပထမဆုံးမှာကျွန်တော်တို့ sorry နိုင်ငံမကာမှာတော့အာဆီယံနိုင်ငံတွေအားလုံးပါဒီမှာတစ်ချက်သတိထားမှာအာဆီယံနိုင်ငံတွေနဲ့မကာတော်တော်တူတယ်အာဆီယံနိုင်ငံတွေကတိတ်တော်တော်ထင်တယ်မရှိဘူးလို့တော့ပြောတယ်မကာကလာနေတယ်ဆိုတော့ဒီပတ်ကြရတယ်ကျွန်တော်ထင်အထင်ပြောတာပေါ့နော် အဲ့တော့ပထမတို့ရဲ့တက်တွေပြန်ကြည့်ပါကျွန်တော်ကဒီလိုတွက်ပြီးတော့ကျွန်တော်တို့ဒီဟဲ့လားရှေ့နေမှာလာမြင်တယ်ဆိုရင်ကျွန်တော်ကိုယ့်ရဲ့မှာဝါတရရဒါပေမဲ့ကျွန်တော်ရတာပဲရလေ10ရက်နေမှာကျွန်တော်ရတာဆိုတော့ဒီမှာကျွန်တော်မမြင်ဘူးကျွန်တော်ကဒါကိုတွက်ပြီးပြေးလိုက်တော့တင်တူကဆရာကြီးရဲ့ဆော်ဒီရဲ့ပြက်ကလေးရောအာဆီယံပြက်ကလေးမှာရောသူတို့ကတော့ fix လုပ်ပြီးတော့ကြီးညာထုတ်လိုက်တာဟုတ်နှစ်တိုင်းနှစ်တိုင်းမှာဒီနေ့တို့မှာသွားတယ် မှားသွားဆိုတာဘာပြောလဲသူတို့ရဲ့ပြက်ကြိမ်မှာကရှေ့ရက်နေ့လာမြင်ကိုယ့်ရဲ့နေ့မှာရမ်ဇန်တရက်ဆိုတော့ပြတာဆရာကြီးကဒီကောက်ဆရာပေးတဲ့ဟာပွဲနေအေးသူတို့ပွဲတော့ဘာမှမသိဘူးငါတို့ဒီလိုပဲမြင်နေပါဒီလိုမျိုးအဲ့တိုင်းမထုတ်ပါဆိုကျွန်တော်ကပြက်ကြိမ်အဲ့တိုင်းထုတ်လာတယ်ရမ်ဇန်တိုင်းလည်းကျွန်တော်ဒီတိုင်းထုတ်တာ fix ထုတ်တာထားတော့မတတ်နိုင်ဘူးတို့တော့များလေသူတို့လည်းတိကျကြည့်လိုက်တယ်ပဲအဲ့ဒီနေ့မှာကျွန်တော်တို့ကိုယ့်ရဲ့ရှေ့ရက်နေ့မှာဆော်ဒီလည်းမမြင်ဘူးအာဆီယံနိုင်ငံလည်းမမြင်ပဲねကျွန်တော်တို့အားလုံးဒီ ကိုယ်ရဲ့ဒီမှာဆယ်ဒီမှာကျွန်တော်တို့ဖြစ်သွားပထမဆုံးကြည့်ရတာကျွန်တော်တို့ပြည့်စုံတယ်စောလိုက်တာအာဖဂန်ကဒါလည်းကျွန်တော်တို့မီဒီယာအဆင့်သိရတာပါအာဖဂန်ကပြင်သစ်ရ North America အဲ့သုံးခုလောက်မှတို့လုပ်တယ်အဲ့ဒါနဲ့အမေရိကကျွန်တော်အာဖဂန်ပေါက်ကြည့်တော့အာဖဂန်ဘယ်လိုလုပ်လိုက်လဲမသိဘူးသူတို့မှအိတ်စပါနေဖြစ်ဆိုတော့ဒီမှာကျွန်တော်တို့အဝယ်အားလုံးတူပါတယ်ဆိုတော့အဲ့တော့ဒီမှာကျွန်တော်တို့မြင် မမြင်တဲ့အတွက်ကြောင့်ရှေ့ရနေမှာမမြင်တဲ့အတွက်ကျွန်တော်တို့ဒီရန်ကာကြီးကိုယ့်ရဲ့နေရာကျွန်တော်တို့ရန်ကာမဟုတ်ပါဘူးကဲကောင်းပြီကျွန်တော်တို့ကိုယ့်ရဲ့နေကြည့်မယ်ဟုတ်ကြည့်အောင်ကိုယ့်ရဲ့နော်2013ခုနဲ့ခုနလပိုင်းကိုယ့်ရဲ့နေကျွန်တော်ကိုယ့်ရဲ့နေမှာနော်နေဝင်လာပြတော့ကျွန်တော်တိတိပြန်မပြတော့ဘူးနောက်အချိန်ကြီးနေဝင်ချိန်ကြီး6နာရီ50နဲ့18နာရီ50နဲ့ပါနော်ကဲကြည့်အောင် apply လုပ်ပါဒီဟာမပြတော့ဘူး တိုင်းလုပ်လိုက်ပါ private data အဲဟုတ်ပြီဖြတ်ဖြတ်ချလာဒီမှာဖြတ်ချလာဒါဖြတ်ချလာဖြတ်ချလာကြည့်ပါနေဝင်ပါပြီလာပါရှိနေလေဟုတ်လားဒါတော့ကြည့်အဲ့တော့လာပြီလေတော့နေဝင်နေတဲ့အချိန်မှာလာပြီလာတကယ်ဝင်ရမှာ18နာရီနဲ့အဆိုရင်19နာရီနဲ့20မိနစ်ပါအဲ့တော့နေဝင်ချိန်က6နာရီ52မိနစ်လာဝင်ချိန်ည9နာရီ20မိနစ် ဘလောက်กว่าလဲဆိုတော့39မိနစ်ကျွန်တော်ကဟုတ်ပါလားဟုတ်ပါအဲ့ဒါပထမနေ့ကလာရုံနဲ့သွားလိုက်တော့နေတော့ပေါ့လေအခုပါလေနေပြီးမှသွားကြတယ်အဲ့ဒီလာက crescent moon ဒီလာလို့ခေါ်တယ်အခုဒီလာလို့ခေါ်တယ်အဲ့ဒါဆောင်းစားလာနေကြတယ်အဲ့ဒါကျွန်တော်ကြည့်ရတာဒါဆောင်းစားလာသူ့ရဲ့ပုံစံကဘယ်လိုပုံစံရှိလဲပါတော့ပုံစံရှိပါတယ်လာဆုံးနဲ့လာဆန်းရဲ့ မတူဘူးပြကားနိုင်လည်းပါစားဆောင်းသားလာမှာဟုတ်တယ်သူတို့ကြောင်းပြကားနိုင်ပုံစံနဲ့အဲ့ဒါဆောင်းသားလာမှာဟုတ်တော့ညင်ဝါရဲ့မှာကျွန်တော်အာမရအဲ့တော့လာမြင်တဲ့အတွက်ဘယ်လိုပုံစံမြင်တာလဲဘယ်ရက်မှာမြင်တာလဲဘယ်အချိန်မှာမြင်တာလဲအဲ့ကျွန်တော်လာမြင်ဘယ်အချိန်လဲကျွန်တော်လာကြည့်လိုက်တဲ့အခါတော့ဥပမာကတကယ်လာမြင်တာဟုတ်လားအဲပြောတဲ့အချိန်လွယ်နေတာပေါ့ဟာလဲဆိုတာကျွန်တော်သိသွားနော်နောက်သွားတယ်အဲ့မှာကြည့်လိုက် ဒါကတယောတွေမမြင်နိုင်ဘူးတော့ဟုတ်လားတယောတွေမြင်မှာမမြင်နိုင်ဘူးရာသီဥတုမကောင်းတာမမြင်နိုင်ဘူးဒီနေ့တော့ကျွန်တော်မိုးရတယ်ညာကောင်းရင်မရှိရင်တရားကသူ့ရဲ့မရှိတရားဒါပေမဲ့မမြင်နိုင်တာကကျွန်တော်တို့ကတိတ်ဟုတ်လို့မမြင်တာဖြစ်ဖြစ်မဲ့ကျွန်တော်တို့မျက်စိမှာတိတ်တကယ်ကွဲလို့တိတ်ရှိလို့စီးကျူများလို့တိတ်ရှိမျက်စိကွဲတော့လို့မမြင်နိုင်ဘူးနံပါတ်ဒါရှိတယ်အလာကမှထားတဲ့ကမှချက်တာကျွန်တော်တို့အလာကမှချက်ကိုယူမှာပုတ်ကမှချက်တယ်ဘယ်လိုမှာလဲစဉ်းစား ပုံမြင်တိုင်းကျွန်တော်တို့ကမမြင်ဘူးလို့ပြောကြမှာလားတာယကြီးကျွန်တော်တို့ကတော့ပုံမမြင်တာကကိုယ်အားနဲ့ချက်ရာဇဝတ္ထုအကြောင်းဖြစ်ဖြစ်မဲ့အလားသမတ်ချက်ကိုတော့ကျွန်တော်တို့ကလိုက်နာတယ်လို့ဆိုတော့ပြောတဲ့အာရတရားဆိုကျွန်တော်တို့ခိုင်ထားတဲ့ကြောင်းအဲ့တော့ကဲကောင်းပြီလာဝင်ကြည့်လိုက်အောင်ကျွန်တော်တို့ခုနနိုင်နဲ့စက်တမိကိုပြကြည့်ပါလား 高的。 အဲဆဲနေမှာတော့ကြည့်ဆဲနေကြည့်ပြီးတော့မကြည့်တော့ဖြည့်လိုက်မကြည့်တော့ဖြည့်လိုက်တယ်ကျွန်တော်အခုတကယ်တော့ကြာဆဲနေကိုကြည့်တယ်ကဲကဲကောင်းပြီဆဲနေကိုကျွန်တော်ကြည့်တော့ကိုကျွန်တော်တွဲနေကြည့်ပြီးကျွန်တော်ယူလိုက်ဆဲနေတော့ဆဲနေကြည့်တယ်စက်ကနေကြည့်တာကျွန်တော်ကြည့်တယ်ကဲကောင်းပြီဆဲနေကြည့်တော့ဆဲနေမှာကျွန်တော်တို့ဒေတာလေးကြည့်အောင်ဆဲမှာနေဝင်ချိန်ပြီး6နာရီနဲ့ဆက်နေတယ်ပါဒါ6နာရီဆက်နေတယ် ဒီလို6နိုင်ပြီလားဟုတ်ပြီအဲဆယ်နဲ့နေတာရှိတော့ကဲဟောမကြည့်လိုက်ပါဆယ်နဲ့ဟောအဲ့ဒီမှာကျွန်တော်ကဘာပြေးရလဲအများအဲ့ဒီမှာဖွက်ကြည့်မယ်ဆိုတာဆိုဖက်ကြည့်ပြီးတော့ငါမြင်တာပါလေဟောပါလားအဲ့ဒီလာနေနေဘယ်တော့ပွာလဲတဏှာနဲ့မိနစ်40နေဝင်ပြီးနောက်လာပြီးတဏှာနဲ့မိနစ် နော်အဲ့တော့ဒီဟာကဘယ်လိုမှစွမ်းစားမှုပြလာလာစားနိုင်တယ်လာစားနေရလားသူတို့လာစားနေရမှာဝါစာရှောင်းတယ်ရောင်းတာတာတယ်နော်တော့ဆိုအဲ့တော့ဟောဒီမှာရှိတာကျွန်တော်ရိုက်တာပေါ့တော့အဲ့ဒီနေ့ကကျွန်တော်ဝါပြေတယ်ပေါ့ဗျာဆယ်နေညကျွန်တော်ဝါပြေဝါပြေတဲ့အချိန်မှာကောင်းကင်တော့လောက်တက်ရတာအဲ့လိုပြေနေတာဒါဆောင်းလာတာဖြစ်တာအချင်းပဲ เนาะဒီပလင်ကောက်ဖို့တဲ့တယ်မလားဒါအကျွန်တော်အပြစ်ပြောတာမဟုတ်ပါဘူးအမှန်တရားကိုပြောတော့ဟာကျွန်တော်ကဒီလိုဖြစ်လို့အာဒီရီမှားတယ်လို့ကျွန်တော်မပြောပါဘူးကျွန်တော်တို့ပလင်ကလည်းမပြောပါဘူးဘာဖြစ်လို့ဆိုတော့ဒီကနေ့မှားတာမှန်တာစစ်စစ်မှအလားရှိနေဖြစ်တယ်ကျွန်တော်တို့ဆိုတော့ကျွန်တော်မှားတယ်ကျွန်တော်တို့ကကျွန်တော်မှန်တယ်ဆိုတာတော့ကျွန်တော်ပြောဘူးဒါကဘာလဲအဲ့တော့ဒီလိုအနေထားဖြစ်တယ်ပေါင်းပြီဒါနဲ့ကျွန်တော်တို့ဆယ်နှစ်မှာကျွန်တော်တို့က ရမ္ဘာတရက်နဲ့ကျွန်တော်စယူတယ်ညာကဆက်ပြည့်နေကိုရမ္ဘာတရက်နဲ့ဆက်တယ်ကျွန်တော်သွားယူကဲတော့ရှောင်းဝလာပဲရအီဒူဖစ်တဘယ်နဲ့ကျွန်တော်ပြချင်တယ်နော်အီဒူဖစ်တရဆိုရင်ကျွန်တော်တို့ရဲ့28ရက်ပေါ့အမှန်မှာတော့28ရက်မှာဝါလာမကြည့်ရမလို့အဲ့ဒီမှာတစ်ချက်သတိထားမယ်အချက်ကအာရမီလာမှာ29ရက်ဖြစ်ဖြစ်30 28ရက်နဲ့လာမရှိပါ30ရက်နဲ့လာမရှိအဲ့တော့ မှာမွတ်စလင်တွေမှာဘလောက်အားနိုင်လဲဆိုရင်သိပညာရဘလောက်အားနိုင်လဲကျွန်တော်တို့က29ရက်နဲ့တန်ပြီးတော့ပြောလိုက်တဲ့အခါဟာဘယ်လိုဖြစ်တာလဲဟုတ်တယ်လေအားလုံးက29ရက်ရှိတယ်သူက fix လုပ်ပြီးတော့ကတေချာထွက်လို့ထွက်တာအဲ့ဒါ29ရက်နဲ့တန်ပြီးတော့ထွက်တာတော့မှ complaint တက်တယ်ရှိမသိတယ်ရှိ complaint တက်တော့မသိဘူးကဲကောင်းအဲ့တော့ကြုံတင်ပြင်ဆင်လေ့လာတဲ့အနေနဲ့ကျွန်တော်တို့က28ရက်နေ့မှာလာချီစံဘယ်လိုပဲ28ရက်ကိုကြည့်အောင်နော်28ရက်နေ့ဆိုရင် ကျွန်တော်တို့ရဲ့28ရက်ပြည့်တဲ့နေ့က6ရက်ဩဂတ်စ်လ6ရက်2023နှစ်ဖြစ်ပါတယ်အများအဲ့ဒီမှာ28ရက်ပဲရအောင်နော်ကဲအဲ့ဒီမှာကျွန်တော်ကြည့်ရအောင်နေမကျေကြီး6နာရီ35ပါနေမကျေကြီး6နာရီ35ပါရတယ်ကြည့်အဲ့ဒီရောက်ကြည့်လိုက်ဘောမလို့တော့6နာရီ35ဖို့ပါ6ရက်10လ2023နော်2023ဟုတ်ပြီ 8လ6ရက်18လ6နာရီ30နာရီချိန်ကြည့်အောင်ဟောမှာကြည့်ရပါဗျာလာဟောမှာကြည့်ရပါဗျာနေမကြံခဲ့ဒါဆောင်းစားဟုတ်တယ်နောက်ဝင်ပါလိမ့်အားလုံးရပါတော့မဟုတ်တော့ဘာလို့ရှိလဲနားငယ်ကိုရှိတယ်ဒီလာဘလို့ပါမှာများတော့ကဲတော့ဒါဆိုရင် ကျွန်တော်တို့29ရက်နေ့ညကြည့်ရအောင်ကျွန်တော်29ရက်ရအများက28ရက်နေ့ကဲအဲ့ဒါကဘယ်နေ့ဖြစ်လို့ဆို9ရက်8လနောက်ဆက်လို့ဖြစ်ဘယ်ဝင်နေမလားဟုတ်ပြီ6နာရီ35ပါ6နာရီ35ကြည့်လိုက်ပါဟိုမှာနေဝင်နေပါပြီဟိုမှာပါစော့ပုံလေးနဲ့ချက်ပြနော်ဟိုမှာလာကြံနေပါတယ် တဲ့အခါကျတော့လာ9မိနစ်ရှိပါတယ်လာဝင်ချိန်က18နာရီ50နာရီနေဝင်ချိန်က18နာရီ35နာရီ9မိနစ်ဒါဆောင်းစားဆောင်းစားလာကိုရီးယားဒီမှာကျွန်တော်တို့ကမြင်အောင်အများအားဖြင့်28ပဲရောက်တယ်နော်28ရက်ဒီမှာတို့ကဘိုးကပေါ့ရှိပြီးရှိုက်တာမကြည့်ဘူးမကြည့်ရဘူးတော့ရင်ကြည့်ဘူးကျွန်တော်တို့ကမကြည့်ရဘူးကျွန်တော်တို့ကြည့်ရဘူးဆိုတော့ကြည့်လိုက်တဲ့အခါမြင်တယ်ဗျမြင်တဲ့အတွက်ကြောင့် ခါကျတော့ကျွန်တော်တို့ဘာဖြစ်သွားလဲဆိုတော့ရှေ့ရဲ့ရှေ့လာ2013နှစ်ဒီကျွန်တော်တို့ရဲ့ဘာဖြစ်လဲဤသူကျွန်တော်ဖြစ်လာတို့အဲ့ဒီမှာကြည့်လို့မရတဲ့အတွက်ကြောင့်တို့စီမှာစောင်းစားတော့မြင်ပိုင်ခွင့်မရှိတော့ပါဘူးမရှိပါဘူးဟိုကတော့ထွက်တယ်တို့ညာလည်းတို့ကမကြည့်အောင်ဆိုတော့ပတ်သွားပေါ်မှာမကြည့်လိုက်တော့မမြင်ဘူးပေါ့ဗျာဒီလိုတွေပါအဲကောင်းပြီကျွန်တော်တို့ကအဲ့ဒီဖြစ်ဖြစ်အဲကျွန်တော်တို့က29ရက်နေရတယ် 19ရက်မှာ fix ရတယ်။ဒါကောင်လုံးလည်းပြန်ကြည့်တော့ကအောက်ပါလေ19ရက်ကြည့်လိုက်ပါအဲ့ဒီကျွန်တော်တို့9ရက်8လနော်8ရက်8လ2013ပြီရှောဝလတရက်အီဒူဖစ်ဖြစ်တယ်။တို့အဲ့ဒီမဖြစ်ဘူး။တရက်ရောဝင်လာတော့တို့ကြည့်တာလိုရဲ။ပေါင်းပြီးတို့29ရက်ပြည့်တဲ့ညကိုကြည့်ရအောင်။အဲ့ဒါပါလေကျွန်တော်တို့အဖြစ်နေတဲ့ညအောင်ပါတို့ထွက်ကြည့်။8ရက်8လ2013ကျွန်တော်ကြည့် ရှင်းရရှင်းလာ2023နေပြီနေဝင်ချိန်ဒီ6နိုင်54မိနစ်ဖြစ်ပါသည်34 34ဖြစ်ပါသည်အဲ့ဒီကျွန်တော်တို့ပွဲဆင်ပွဲပြီနော်6နိုင်54ဒါဝင်ချိန်ဒီ9နိုင်25မိနစ်ပါအဲ့မှာပြဟုတ်ပါလားတို့29ရက်ဘာကြောင့်မင်းနေမှာပြရမယ်နေတာဒီနေတာပါဘယ်လောက်ရှိလဲ48မိနစ်ကောင်းတယ်ပါရှိ48မိနစ် မတွားလိုက်ဆုံးမတွားလိုက်ဆုံးလွတ်လွတ်လွတ်သူတို့ထွက်ကြည့်တဲ့အချိန်မှာတန်ရဖုံးနေတယ်ဗျမမြင်ဘူးဆက်သွားလိုက်မမြင်ဘူးလေကြာတော့ဒါပြီကိုယ့်ရဲ့ရှစ်လောက်ကြည့်ကိုယ့်ရဲ့ရှစ်လောက်တော့ကြည့်နေဝင်ကျေ634လောက်ဝင်ကျေ9နာရီနဲ့တမနဲ့ဟုတ်ပါဟိုးမလာဒီမှာဒီမှာငါတို့ ဝေးကြဘယ်လိုနဲ့ကြာလဲဆိုတဏှာနဲ့28နဲ့ကြာတဏှာနဲ့28နဲ့မိုးပေါ်မှာရှိတဲ့လာပြီလာစားလာလို့ဘယ်လိုပြောရဲလဲအဲအားလုံးပြောရဲပြောအဲ့တော့သူတို့လည်း29ရင်းနဲ့ယူရင်တော့တက်တာ29မှာမမြင်ခဲ့လို့30အထိယူလိုက်ရင်လူကြီးစရာဖြစ်မှာဖြစ်တယ်ဆိုတော့ကျွန်တော်ရဲဘော်ညီနောင်လေးကိုဘက်ကညီနောင်လေးခင်ဗျားတို့29ရင်းနဲ့တက်ပြလိုက်ပါနောက်မှတို့ပြည့်စုံလို့ခဲ့တယ် နော်အဲဒါလို့ဆိုတာကျွန်တော်ရှင်းပါပါအဲ့တိတ်စကားပြောကျွန်တော်တို့ကတော့ဘယ်နေ့မှလာစကြည့်ရမလဲဆိုတာဟာကိုဒီ choice လုပ်တဲ့အခါဆုံးဖြတ်တဲ့အခါတိတ်ပြီးကြည့်ဆုံးဖြတ်တာမှားပါဒီနေ့မကြည့်အောင်နောက်နေ့မှကြည့်မယ်ဆိုအဲ့ဒီအကြောင်းတော့မမြင်သေးတော့တော့လမ်းမမြင်မချင်းอ่ะနားတော့ကြည့်တယ်မမြင်နောက်ပြတ်ဖတ်ဆွဲရမယ်ကဲဒါဆိုရင်ကျွန်တော်တို့ဒီလက်ရှိယူလိုက်ရချင်းမှန်ပါလေ နှစ်တန်းနှစ်တန်းကျွန်တော်အဲ့လိုပြက်ကြတယ်ကျွန်တော်ခတ်တွက်ပြက်ကြတယ်မှာအမှန်တကယ်မှာဆိုရင်လာကြည့်ပြီးတော့မှတွက်ရတယ်ဆိုရင်တော့ဖြင့်ခဏပြက်ကြတယ်တွေကိုလိန်ပြီးပါလို့ရောက်နေတာမဟုတ်တဲ့ဟာတွေလားဟုတ်လားမဟုတ်တဲ့ဟာကိုလိန်ရောင်းနေတာအမှန်မှသူတို့ကိုယ်တိုင်လာထွက်ထွက်ထွက်ထွက်ချင်းရက်ကိုဖြစ်ရတာအဲဒီနေ့ဘယ်လာလဲရောက်ပြီစေရဖြစ်လာတည့်ရဖြစ်အခုက print လောက်တာဟောရောင်းပြီးတော့လကားပြတာလို့ရောင်းစားတယ်အဲ့ဒါကြီးကအလိန်ကြီးမသိကြတဲ့ဟာဘာလို့ကြိုတင်လောက်တာလဲ ဖတ်မရှိပဲမိကုန်နေမိမယ်ဆိုရင်တော့အများကြီးပါဒါပေမဲ့ကျွန်တော်ရံမပွားရံမပွားခြင်းပါကဲဒါဆိုရင်ဒီဟာလေးကပတ်သက်လို့တဘောပေါက်ပါကဲအောက်ပြီအဲ့တော့ကျွန်တော်တို့ဘုသူအနေနဲ့ဆော်ဒီအနေသားလို့ကျွန်တော်ပြချင်အောင်ပြီးတဲ့အခါတော့မျိုးနဲ့ကိစ္စကျွန်တော်ကဲ location ဆော်ဒီ Arabia ဟုတ်ဒီရတာမကအော်ရီယက်ကိုကြည့်လိုက်မကကြည့်လိုက်မကကြည့်လိုက်ဟုတ်ပြီမကโอเคမကကိုကျွန်တော်တို့နေရင်းမပြလိုက်တော့မကမှာဝါဝင်အောင်ကြည့်မကဝါဝင်ကြည့်ကျွန်တော်တို့ကိုယ့်ရဲ့ခုနက2019ကြည့်ပါဆယ်မှာတော့ဝါဝင်အောင်ကိုယ့်ရဲ့ခုနက2019ကြည့်အောင်ကိုယ့်ရဲ့ခုနက2019 2013 9လပိုင်း9ရက်ဟုတ်ပြီနေဝင်နေဘလောက်အဲ့ဒါတော့တက်တော့ကြည့်ရရှာတော့ရှာတော့နော်အဲ့ဒါခဏလေးခဏလေးနော်ပြောဆိုတော့က software ထားကြတော့ရမယ်မက်တာနဲ့ကြည့်စီပီဝေါ်ဝေါ်ကန်ဖီကာ sorry yes yes yes ဆော်ဒီအာရေဗီးယားရပြီ။ကြည့်ပါလားဘယ်လိုဖြစ်လဲ။တော့နော်ခဏနာဟုတ်တယ်ကိုယ့်ရဲ့ခဏနာမှတ်ဆက်လို့ကိုယ့်ရဲ့ခဏနာကိုယ့်ရဲ့ခဏနာမှတ်ဆက်လို့ခဏနာလို့ပြော။ဒီဟာငယ်လို့ တော့မိမဲ့လူမိမဲ့ပုဂ္ဂိုလ်များရှိဘူးဆိုတော့ကျွန်တော် online ပေါ်မှာလုပ်တဲ့အခါကျတော့တစ်ဖက်ကအုပ်စုကြီးကျွန်တော်ဝိုင်းဆောင်တယ်။ဘာအောင်မင်းဘာကောင်းညာကောင်းခွေးကောင်းလိုက်တာကျွန်တော်ပြောတယ်။ကျွန်တော်လည်းပြောလိုက်တယ်ဒီလိုတင်လာတော့အဲ့ဒါ online မှာဖိတ်လိုက်စားတော့ကျွန်တော်ဒီနေ့တို့အုပ်စုတွေလာလို့ဖြစ်နေကျွန်တော်ကြည့်တော့တိတ်မတွေ့ဘူး။ဘာဖြစ်လို့လဲကြောက်လို့လား။ဒါလည်းကျွန်တော်ရှင်းပြအဆက်ကူလာကကိုကြောင့်ဘယ်လိုပြောင်းလို့လဲ။ မှားရင်လာရှင်း online ပေါ်မှာမကလေးဘူး online ပေါ်မှာလာပြီးစွာအားတော့မပြတကယ်ပြက်တာရှင်းဒါမှမဟုတ်သူတို့ပေါ်ရှင်းမယ်ကျွန်တော်လိုက်ရှင်းဒီထက်ကရှိတယ်ဆိုတော့ကျွန်တော်တို့ဟာပါပါတယ်ဆိုရင်ထောက်တာနဲ့ပြပြီးရှင်းပါကျွန်တော်ကိုယ်တော်အရက်နဲ့ထောက်တာပြတယ်နော်တမန်တော်ရဲ့ happy step ပတ်သက်ပြီးကျွန်တော်မှားရမှာပဲကျွန်တော်ပြောပြတာတမန်တော်ကဒီလိုပြောခဲ့တယ်ဆိုရင်တော့ပြဟိုးချိန်တော့ဘယ်လိုတွက်ပါဆိုတာဆွာပါရဲ့ကောင်းတာမပေါ်တယ်အဲ့ဒါမတွက်နိုင် အဲ့တော့ဘာလုပ်ကြလဲကြည့်ပါဆိုတယ်ပါဒီချိန်မှာတော့ဥစ္စာလက်သမန်များရှိခဲ့ဆိုတော့တော့ဘာလဲကွန်ပျူတာဘိုက်လာတော့ပြောဟဲ့လားဒါလည်းကျွန်တော်ကတော့ပတ်တော်ပြီးခါတယ်နော်ငါစကူလာစားအောင်တမန်တော်ကကွန်ပျူတာဘိုက်လာခိုင်းတယ်ဆိုတော့အဲ့ဒါတော့ကြိုက်တာပြောတာကြိုက်တာပြောတိုက်တယ်လို့ပြောတာကျွန်တော်အမှန်မှန်ရတယ်ကြိုက်တာပြောခဲ့ကောင်းအဲ့တော့ကျွန်တော်တို့ဝါပြည်လာတဲ့ပတ်သက်ပြီးတော့ ကျွန်တော်တို့ဟာနောက်ကျပြီလေဟိုရှီယာနဲ့တူတယ်ဟိုဘာညာဆက်လို့ပြောတယ်ထားပါကျွန်တော်တို့ဘသူနဲ့ပဲတူစေကမှုကုရ်အာန်နဲ့တူလို့ရချင်ဟုတ်လားအောက်စုလူစုကမှားတယ်အောက်စုလူစုကအလ္လာဟ်တပါးနဲ့ရှိတယ်လို့ပြောရင်ဟာမှားလို့ဆိုတော့လုံးမလိုက်တော့အလ္လာဟ်မကားရှိတယ်လို့ကျွန်တော်မပြောနိုင်ဘူးဗျာမှားတယ်လို့ဆိုတယ် opposite ဖြစ်အောင်တို့ကအလ္လာဟ်တပါးလို့မလို့ပြောလို့ရပါလားတရှိရှိပဲဗျာ နော်ကဲတော့ what teaching နဲ့ပတ်သက်ပြီးကျွန်တော်နည်းနည်းညပြအောင်ပါတာလေးကိုကိုပြတာပါအဲ့တော့ကျွန်တော်တို့ဒီနေ့ကိုကြည့်ကြတယ်နော်ဒီနေ့ဒီနေ့ဆိုရင်19ရက်ဆက်တော့ရက်ဒီမှာရှိတယ်ဒီမှာရက်ပါဆလာဥစင်း ဟုတ်ပါလားရှိဟုတ်အဲ့တော့ပထမအောင်ဆုံးကျွန်တော်တို့ရဲ့အစ္စလာမ်မှာတနည်းအားဖြင့်ကုရ်အာန်ကပြထားတဲ့အချိန်တွေကိုကျွန်တော်နားလည်ဖို့ဆိုတာပါကုရ်အာန်ကပြတဲ့အချိန်တွေကျွန်တော်နားလည်ဖို့ကုရ်အာန်ထဲမှာမဂရစ်ဆိုတာလည်းရှိတယ်ဟုတ်လားလမ်းဆိုတာလည်းရှိတယ်ရှာဖတ်ဆိုတာလည်းရှိတယ်ဒီသုံးခုပါပဲအဲ့တော့နားလည်ဖို့ခဏတော်တော်များများဒီကျွန်တော်တို့တစ်ခါကနေတော့ နားပိတ်ပြီးငင်းနေတဲ့လူတွေကကုရ်အာန်မှာလူငင်းနေတာပေါ့ဗျာအစင်လာမှာငင်းနေတာကျွန်တော်ကကုရ်အာန်မှာစကားပြောနေတာဆိုတဲ့အခါကျတော့သူတို့ကရှဖတ်နဲ့ပတ်သက်တယ်သူတို့မသိဘူးဗျာနော်အဲ့တော့ကျွန်တော်တို့ကုရ်အာန်ဆူရာ84အနဘာ16 19အပေါ်ကဖလာအုစီမဘရှဖတ်အဲ့ဒါကကျွန်တော်တို့ ဆိုတော့တော့84အာနာ16အောက်မှာရှိတယ်ဝလိုင်းလီဝမာဝဖတ်ဆိုတာက84ဆက်ပါတယ်ဆိုတော့ဒီမှာကျွန်တော်တို့ဘက်ကကျွန်တော်တို့ပြန်လိုက်ရင်မင်းတို့ဘက်ကလည်းဆွေးနွေးလို့ပြောမှဖြစ်တဲ့တဲ့ကြောင့်ကနေ့မြန်မာနိုင်ငံမှာမောင်မစလင်အများဆုံးသုံးနေတဲ့ကွယ်လွန်သူဘာဂုမောဖက်ဆာအူကုရ်အာန်အလ္လာမာဂါဇီမိုဟမ်မက်ဟာရှီမ်ရဲ့ဘာဂန်တိုင်း ကျွန်တော်ပါပြန်ပြရစီအပေါ်မှာရှိတဲ့ဘာလာအောင်စင်မောဘိရှာပါဘယ်လိုဘာလာပြန်လာလဲဆိုတော့ဒီအောင်ပြန်ကြည့်ငါရှင်ရည်နေဝင်စည်းစာဘရက်တယ်ပါနေဝင်စည်းစာဆိုတာဘာလဲဆိုတော့ရှင်းတယ်ကနေဝင်ပြီးနောက်ကြံရှိတော့ရောင်းပြီကိုတက်တဲ့ထူတော်မူသည်ဆရာကစီပါဘာကလည်းနားတိုင်းတော့နေဝင်ပြီးနောက် အဲငါရှင်မြတ်ဒီနေဝင်စည်းစာတနည်းအားဖြင့်နေဝင်ပြီးနောက်ကြံရှိတော်ကြောင်းဒီကိုတက်ပြီးသူပါအဲ့ဒီနေဝင်ပြီးနောက်ကြံရှိတော်ကြောင်းကိုအားလုံးရှာဖတ်လို့ခေါ်တာအင်္ဂလိပ်လို blind land မြန်မာလိုနွားရင်ခွင့်ချေညီကိုမသိသိချေနေဝင်တရောဆိုစကားလုံးညာနေတာတနည်းအားဖြင့်ပါလေမဂရစ်ပြီးနောက်ရှာဖတ်လို့ ဆက်ပြောဆက်ပါဝမ်လိုင်းဟောချက်ပြီးတော့ပါလားလေဝမ်လိုင်းဝမာဝဆာစေကလည်းဆိုင်ကာစကရှင်ပြန်လာတယ်ကျွန်တော်ဒီလူဖတ်ပြပါမယ်ထို့ပြင်ကရှင်ကတည်တယ်ညကို၎င်းထိုညကပုံမှန်ထားသောအရာများကို၎င်းတက်တည်ပြီးတော့ချက်ပတ်ပြီးတော့ပါလားလာလာလာမဂရစ်ပြီးပါပြီနော်အဲ့တော့ဒီညနေမှာကျွန်တော်တို့စိတ်ပိုင်းတော့ရှိတယ်ပထမတစ်ခုဒီမဂရစ် မဂရစ်ဆိုတာဘာရဘာလားနိမ့်မြုပ်ဘာရဘာဘာနိမ့်မြုပ်သွားတာလဲနေနိမ့်မြုပ်သွားအဲ့ဒါမဂရစ်အနောက်ကြီးကနေဝင်ပြီးတဲ့နောက်မှာလိုင်းကူပြောင်းတာမပြောင်းဘူးဘာလာလဲကုရ်အာန်ရပြောင်းပြောင်းကုရ်အာန်ရမဟုတ်ဘူးကျွန်တော်လည်းအဲ့ချင်းပြေးလိုက်ပါကုရ်အာန်ကရှဖတ်ကိုသုံးတာလိုင်းရရှိတော့ရှဖတ်ကိုသုံးထားတဲ့အတွက်ကြောင့်ကျွန်တော်ရှဖတ်ကဲတော့ရှဖတ်ကိုကျွန်တော်ကြည့်ရမှာနော်ဒီလိုကြည့်ရအောင်ပြရအောင် ရှက်ဖတ်ဘန်ကိုပြောတာလေကျွန်တော်တို့ဆိုတော့ဟုတ်တယ်ဟုတ်တယ်အဲ့ဒီအဲ့ဒီတိတ်ပေါ့ဒီနေ့တိတ်ပဲသွားတယ်ဒီနေ့တိတ်သွားတာဒီနေ့တိတ်ကိုကျွန်တော်ကြည့်အောင်လက်ရှိကကျွန်တော်မကြခင်ဒါတွေးဆိုအောင်ဒီနေ့တိတ်သွားမယ်ဒီနေ့တိတ်ကိုလာချင်တယ်နော်ဒီနေဝင်ရခေါ်လာတဲ့နာမည်ဟုတ်ပြီ ဆက်တော့19နာရီနဲ့အားမယ်အဲ့ဒီအချိန်ကြည့်လိုက်ပါ19နာရီနဲ့အားမယ်19နာရီနဲ့အားမယ်ကြည့်လိုက်ပါအဲ့ဒါဆိုကိုယ်ပရမမာနဲ့ဆိုရီအာမင်ဆိုရီဘုရားတော်ကြီးပြန်ပြောင်းပြောင်းအောင်ဖြစ်ဖြစ်ပြောင်းဟုတ်တယ် sorry ဒီမှာဒီနေ့အနေနဲ့ရှိမယ်ဆိုရင် ဒီမှာနေဝင်သွားပြီဗျာနော်နေဝင်ရတယ်မဂရိပေါ့ဗျာဟုတ်ဒီချိန်မှာအများပါတော့တနိုင်ငံလုံးတော့ပြောတကွာလုံးတော့ပြောမယ်နေထားပေါ့နော်ဒီမှာအဲ့တော့ဒီကာလတိုင်းဘာကြီးအလင်းအောင်ရှိဟာရှပါ try လိုက် and try လိုက် try လိုက်မှာကျွန်တော်တို့ဒီမှာတေချာဒီ subject ကိုတေချာလေ့လာမယ်ဆိုတော့ကျွန်တော်နောက်ပြီးတော့ try လိုက်ရှိတယ်နော်ဒီရေဘက်ဆိုင်ရေပေါ့နော်ပင်လယ်ထဲမှာရှိတဲ့ try လိုက်ရှိတယ်ပို့တော့ဆိုးတယ်အဲ့ဒါကြောင့် နော်ကိုရောမြတ်ဒါကျွန်တော်ကိုရင်းပိုင်းနဲ့ကျွန်တော်ကြည့်လိုက်တွားလိုက်အဲ့ဒါကဲဒီတွားလိုက်အခုကျွန်တော်တို့ကနေဝင်ပြီးနောက်ကျွန်တော်တို့ရဲ့22မိနစ်ကျွန်တော်ပေါင်းတာအဲ့တော့ဒီမှာ22မိနစ်ပေါင်းကြည့်လိုက်ပါ22မိနစ်ပေါင်းတော့ဘယ်လောက်ဖြစ်သွားလဲ9နာရီနဲ့ပေါင်းပါနော်အဲ့ဒါအဲ့ဒါ အဲ့ဒါလိုက်ဟုတ်လားဒါရှိရှိနဲ့လည်းကြောက်လို့နေရပထမမကလေးတွားလိုက်ကြတယ်အခုလမ်းရောက်ပြီအဲ့မှာကျွန်တော်ဝါဖြစ်ဘာကြောင့်ကျွန်တော်ဖြစ်ကျမ်းမြတ်ကုရ်အာန်မှာသုံးမှာအသင်ဘုဆွေယာမာအီလာမဂရစ်လာရှဖတ်လာလိုင်းလာဟုတ်ပြီကျွန်တော်တို့မဂရစ်မှာဖြည့်စေခြင်းကျွန်တော်တို့ဖြည့်ပါမယ်ကုရ်အာန်ထဲမှာရှိတဲ့သုံးမှာအသင်ဘုဆွေယာမာအီလာ လားဆိုတဲ့စကားကိုပြင်ပေးပါသူတို့ပြင်ပေးမယ်ပြင်ပေးပါကျွန်တော်တို့အဲ့လိုပြင်ပေးမယ်ဆိုရင်အဲ့ပြင်ပေးတဲ့ချိန်တိုင်းကျွန်တော်လက်တယ်အဲ့တော့အလမိတ်ဖြစ်တယ်ဘယ်မှမပြင်ပေးနိုင်ဘူးကိုယ်ကကိုယ်မှလက်ခါပဲဘယ်မှမပြင်ဘူးဘယ်မှမပြင်အဲ့အလစကားကိုလက်ခံမလားဘုစကားကိုလက်ခံအဲ့တော့ဒီမှာကကျွန်တော်တို့နော်ဒီဟာလေးတမန်ကြီးနည်းနည်းပြောပြတချို့တချို့ဆရာတွေကမဆိုးပါဘူးတွားပြီးတော့ တပည့်တွေကတွိုင်းလာတယ်ကိုကပြောတယ်ဆရာကြီး59လမ်းကြီးကဘယ်လိုဖြစ်တာလဲအဲ့ဆရာကဘာလုပ်လိုက်လဲပရောကုရ်အာန်နဲ့ဖြေတာကိုဖေကာနဲ့ဖြေဖေကာရခေါ်တယ်ဘာလို့ဒီလိုက်ဖေကာအဘူအီမမ်အဘူဟာနီဖာရဲ့ဖေကာရဆိုရင်မဂရစ်ဒီလိုက်ကုရ်အာန်ရဒီမဂရစ်ဒီလိုက်မဟုတ်ပါအဲ့ဒါဖြစ်နေတာက လမ်းကို definition ဖွင့်တဲ့အခါမှာကွဲလွဲတဲ့ division ပဲလား misunderstanding ပဲလားနော်အဲ့လမ်းကို definition ဖွင့်တဲ့အခါမှာတစ်ဖက်ကနေဝင်ချင်းဒီ line ကျွန်တော်တို့ကကုရ်အာန်ရဖွင့်တယ်နေဝင်ချင်းဒီမဂရစ်ပြီးရင်တွားလိုက်ရှဖတ်လာမယ်ရှဖတ်လာပြီးမှ line လာအဲ့ဒီ line ကိုကျွန်တော်တို့ပေါင်းကြည့်လိုက်တဲ့အခါကျတော့လက်ရှိနေမှာ28မိနစ်နဲ့25မိနစ်ကြာရှိတယ် နေရာဒေသနဲ့ကိုဖြေတဲ့နေရာပေါ်တော့အနည်းမအများกว่าပဲမိနစ်ပိုင်းနည်းกว่าဥမာတောင်ပေါ်တက်သွားမယ်တောင်ပေါ်လို့ရက်ဒေသဥမာပဲပြင်းလို့လူငယ်တော့ကြိုင်အလင်းအောင်ပို့ရှိရကြလဲတော့ကျွန်တော်ထင်တယ်25 26သွားပဲရန်ကုန်နေရာမျိုးတိုက်ရွာလေးရှိတဲ့ကတည်းကမောင်စောကိုင်းမြင်တဲ့တော့ဖြစ်နေနေနောက်ကြတယ်အဲ့တော့ကိုနေ့ကကျွန်တော်ဝါပြင်းနေတယ်တွေ့တဲ့ခါတူရကီးယားနိုင်ငံသားမိတ်ဆွေကျွန်တော်မိတ်ဆွေကသူတို့ လာရင်လည်းနေရာလည်းကျွန်တော်တွေ့ချင်ဆိုတော့လာရင်လည်းအဲ့တော့အားလုံးဝိုင်းထိုင်ကြဒီမှာကျွန်တော်သိတယ်ဗျကျွန်တော်သိကမားလေးကိုတော့အများကြီးဝိုင်းထိုင်ကြတော့သူ့မိလိုက်တော့ဗျဒီချိန်ဆိုရင်အစ္စတန်ဘူမှာဘာဖြစ်ပြီလားအဲ့တော့ကျွန်တော်မဖြစ်သေးဟောလေးပြီးတဲ့အခါကျတော့ဒီဆလာတီဆောက်ပြီးတဲ့အခါကျတော့ကျွန်တော်မှခဏထိုင်မေးလိုက်သူကဘာလို့တော့သူအဲ့ဒီပြင်မှာထိုင်ဆိုင်ရမှာထိုင်ဖြေးလာပြင်ထွက်ချင်ကုန်ချင်အဲ့တော့ကျွန်တော်သိလိုက်သူဘာလဲဘာပြောလဲ အပြစ်မှာမှောင်အောင်မှောင်အောင်ဖြစ်ကောင်းပြီကုရ်အာန်မှာထပ်ပြီးအဲ့ဒါကိုသေချာချာလက်ရှင်းလာတာလေးကိုကျွန်တော်အနေနဲ့ပြောပြပေးပါနော်အဲကျွန်တော်တို့တရားလေးစနေဟုတ်ပြီကျန်တဲ့ကုရ်အာန်မှာကျွန်တော်တို့ဘယ်လိုရေးပေးထားလဲဆိုဒီအာယတ်က ဆူရာနံပါတ်189ဆူရာဘကာနဲ့တရားနဲ့89ခုနဲ့ပါเนาะကျွန်တော်အဲ့အပိုင်းလေးဖြတ်သွားဝကူလူဝရှရဘူ حتى يتبين لكم القيد الابيض من القيد الاسود من الفجر ثم اتم الصيام الى الليل ဆိုတဲ့ကကြတော့ဒီမှာကရှင်မြင်နဲ့ပြရှင်မြင်နဲ့ပြတယ်ဆိုတော့ကုရ်အာန်ဘလောက်ထိကောင်း ရှေ့ကိုသွားသလဲဆိုတာအခုတော့အလင်းကိုအမြင်နဲ့တွေ့တာဟုတ်လားဖရက်ကလည်းတွေ့နေပြီအလင်းကိုအမြင်နဲ့တွေ့တယ်ဟုတ်ပါသိပ္ပံစကားလေးမှာကောင်းလို့သိပ္ပံသင်တဲ့သူရှိစရာကောင်းလို့အလင်းကိုအမြင်နဲ့တွေ့လာပြီအလင်းမြင်ပြောရပြီကုရ်အာန်ကအဲ့တော့ခိုင်းဆိုတာကအမြင်ပြောတာအလင်းကိုမာနဲ့ပြတယ်အချီဆိုတာကျွန်တော်တို့နားလည်တာကုရ်အာန်ကအချီကိုအမြင် တရားဆိုတာအဖြူမြင်အဖြူမြင်ဆိုတာလေးအောင်ပဲခါတူအဆောအလင်းမြင်မှောင်နေတယ်ဖြူအဲ့ဒါနဲ့ပြဆိုတဲ့ကကြတော့ဒါကိုကျွန်တော်တို့ကတော့ပြောပြတဲ့ကကြတော့59လမ်းပေါင်ရအချီဆောင်လာတယ်ဟုတ်ပြီအချီလေးဆောင်နေကြည့်တယ်ကျွန်တော်မွတ်စလင်တွေအဲ့လောက်ကြီးမြန်တယ်အလကောရာအဲ့လောက်ကြီးဆောင်လာတယ်သူတို့အလကောရာကပြောတဲ့ခိုင်ပါတယ်ဆိုတော့သူမလေ့လာဘူးမလေ့လာဘူး နော်အဲ့ဒီဟာလည်းအဲ့ဒါလိုနောက်ပြောင်းပြောချင်လာစမဲ့အလေးမြင်ရှိနေတဲ့အချိန်မှာမင်းတို့အလေးမြင်မရှိတဲ့အချိန်မှာမင်းတို့စားရောက်တော့ကြတဲ့အလေးမြင်အခုကျွန်တော်တို့ပျောက်သွားတဲ့အချိန်မှာပေါ်လာပြီဆိုရင်မင်းတို့စားတော့ဆိုတဲ့ကကြောက်တော့မဂရိကနေမှမဂရိမှာအလေးမြင်ရှိလားမရှိလားပြန်ကြည့်ဟမ် အလင်းမြင်ဆိုတာကဟာဗျာသိခက်တယ်ကျွန်တော်နားမလည်ဘူးဆိုရင်ကျွန်တော်ပြောမယ်ကလေးကျွန်တော်ကနေပြီးတော့နော်ဒီပြိတ္တကိုကျွန်တော်မြင်နေရတာကအလင်းမြင်ကလူကြီးတွေပေါ်တက်ရောက်တယ်အဲ့ဒါကိုကျွန်တော်အာယုံလာလို့ကြက်ချက်လာဖြစ်လို့ကျွန်တော်မြင်ရတယ်တကယ်တော့ဒါမှောက်ပြပါအလင်းမရှိတော့ရင်ကျွန်တော်မမြင်ရတော့အဲ့ဒီပေါ်လေးပါနော်အဲ့တော့နောက်ပိုင်းမှာကျွန်တော်ဒါဆိုရင်ကျွန်တော်တို့ဘယ်ချိန်မှာဝါဖြည့်လဲဆိုတာသိရတယ်နော် ။ဒီလိုခင်ဗျားမေးစရာရှိနေပါ။ညာနဲ့ပတ်သက်ပြီးကျွန်တော်ပြောရမှာအပိုင်းလားပိုင်းပါ။တစ်ခုဒီလောက်ဝင်လာတွေ့ဝါဝင်မှာတွေ့နောက်တစ်ခုဒီ live မှာကျွန်တော်တို့ဆရာ break လုပ်နေတာเนาะ break time ကျွန်တော်တို့ကိုရာနဲ့ဒါကျွန်တော်တို့မှာချာဆရာကမတိမောက်ပါဖြစ်ရောပိုင်းတော့အဲ့ဒါတော့လာပြီမဲ့ကျွန်တော်ပြောတော့ကျွန်တော်ပြောရဲဒီလိုဗျာ live ကြဒီလိုပါအဲ့ဒါဟုတ်ကဲ့ကျွန်တော်ပြောတော့ပြထားတာပဲဆရာပြတာဟုတ်ဟုတ်ကျွန်တော်ပြတာလို့ပြော ဘာဖြစ်လို့လဲဆိုတော့ကျွန်တော်ပြောပြကျွန်တော်အရင်တော့ကျွန်တော်လည်းအလားများမြင်တာများနေတာသိပြီလားဘယ်များပါလဲဘာသာတော့လမ်းကြနေပြီအဲ့ဒါတော့တော့ကိုစဉ်းစားတယ်ကုရ်အာန်ကလမ်းပြမဂရစ်မှာရှင်းနေဆိုဘာဖြစ်မလဲဆိုရင်တော့ကိုသူ့အပြစ်ရှိတယ်မရှိတယ်ကျွန်တော်မှမပြောချင်ကျွန်တော်မပြောအရင်ကတော့လုပ်တယ်ပြောတယ်အာကျွန်တော်လည်းကားပါလို့ဆိုတော့ကျွန်တော်လည်းအဲ့ရောက်လည်းမစင်းနေတော့စဉ်းစားကြည့်အလားကဒီလိုပြောတယ် ကျွန်တော်ကဒီလိုလုပ်တယ်ဆိုရင်ကျွန်တော်မေးမှာစခလေးလေးတိတိလေးပြောင်းနေကြည့်ပါတော့ကအများစုဖြစ်နေတယ်ဗျာလားအများစုဆိုတာကဒီဟာနဲ့ပတ်သက်ပြီးကျွန်တော်တို့တွန်းအားပေးကြတယ်တွန်းအားပေးကြတယ်ဒီအားလည်းမျိုးတွန်းအားပေးပါတော်တော်တွန်းအားပေးပါမွတ်စလင်မာကရှိရပါလို့ခဲ့တယ်ဒီတိုင်းပဲတောက်ဆက်ကသူကသိမလို့အခုကျွန်တော် change နဲ့ပတ်သက်ပြီးပြောတာကျွန်တော်ပြဿနာအများကြီးရှိတယ်ဒါတော့ဘုရားရဲ့ကိုကျွန်တော်ချိန်အားလို့ change လုပ်ရအောင် နော်ပြဿနာတို့ကပြဿနာအများကြီးရှိကြည့်နောက်ဆုံးတော့ကျွန်တော်တို့ကတော့ဘာလုပ်လဲဆိုတော့တို့လောက်ချင်လို့မလုပ်ချင်လေငါအလားငါအမှန်တော့ယုံကြည်ထားတယ်ငါအလားငါအလားကျင်တော့ငါလုပ်မယ်ဆိုကိုနိုင်တော့ဒီတော့ပါမယ်ဟုတ်ကဲ့ဘယ်လိုများရှိလဲမိနိုင်ပါတခြားနဲ့ပတ်သက်ပြီးပြင်လဲเนาะဒီမှာကျွန်တော်တို့သိနိုင်ကြရရှိပါတယ် ရှင်းပါလေနော်ဒီလိုမှတော့ကျွန်တော်ပြောရတာရှင်းပါဘာမှပြောတာဟောကြိုက်တယ်လားမယ်ဟာကြည့်မယ်ကြည့်